အဲသူ့တယောက်တည်းကွက်စိဟောရတော့မှာပဲမောင်တဆန်လဲကျောင်းကခ ्यू စင်းငှားပြီးတော့ပေါင်လို့အဲ့ဒါကကဖမ်းထားတယ်နမောတတဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတဗုဒ္ဓတဂုဏေဟိအရဟံအစဘဂဝါအဆုံးကိုပါတော်ဂုဏတော်တို့နဲ့ပြည့်စုံတော်မူသောတပ္ပညုတမြတ်စွာဘုရားမြတ်စွာဘုရားကိုရမြတ်ကြီးလက်စုံမိုး၍ရှိခိုးပူဇော်ဖူးမြော်မှန်လျော့ကြော့ပါ၏အရှင်ဘုရား ဖះရှိခိုးရှိလို့ချီကျင်းတာတတိဗျတ်တိနှစ်ရရှိကြမှာဇာဤအခြေကစီကံအထွက်ကထိနာအဆက်အစင်းလာပြကြမှာပညာရှိကနာမန်ပညာသနောစာဓမ္မခံဘဂဝါဟောအထွက်ကစာပြောတဲ့အချက်ကတစ်စိတ်မကြံရွံ့ပါဘူးဓမ္မခံအရင်အဟုတ်တတ်ကြမှာပုဂ္ဂလတဲ့ပညာတဲ့ဇာပညာလောကပညာမနောဟရိယအတွင်းတတ်ကြမှာ အသွင်းအပြတ်ဆိုတာကယုတ်ပရိယနှုတ်ပရိယအဟုတ်တိလွယ်ကြဖို့ကဖြုတ်ပတ်တဲ့ကာယနဲ့စာညာနဲ့ဘဂဝါအရဟံကဏအရာတိယမတရားပါဠိရှိချက်အရာအပြည့်အချက်နဲ့နှစ်တန်ပိုက်ပြီးတော့ထံကရိုင်းပညာတာကဂရုတဲ့လဟုတဲ့ဘဟုတဲ့သုတ္တတဲ့သံဘူတဲ့သမ္မာအာရီတဲ့အာဒလက်ရောနာနုနုမဟောကျင်တာတွေ အာဒီတဲ့အာဒာဌာနိနဲ့ဌာနလာရမြပြိတ္တတို့ကသောတာမွေးတဲ့အာဟုဩဝါဘေတစိတ်ခပ်ပြီးလင်အပိတ်အဖြာတမ္ဖပလာမပါတဲ့စကားစီးတဆရာဝါယောသမားကစာပြောတကဖွင့်ဆိုအောင်အန္တရီရေလေးတစ်ခွက်မှကြပါဗျာရေတော့မရှိဘူးဗျာလက်မနစ်ပဲရှိတော့ဖောင်းအမလေးမလေးပေးကုန်ပါဗျာဖိတ်ကုန်ပါပြီဖောင်းပေးသီးများတွန့်ပိုင်းတာအေးကြောက်အမကြောက်အမလာအောင် ဘာတုံးမလုံးနဲ့ညာလုံးမဟုတ်ဘူးစကားနှလုံးနှနာသုံးမွေရအပါယုံကဲ့လင်မယားအထင်အရှားအမြင်သာသားတယောက်ကဖွားမြောက်လို့လင်းသေးကခင်းတွဲလို့ခေါ်တာကြောကြီးခိုင်ကရိုင်းလိုက်လေကြောက်အမရေအေးကြောက်အမတန်တော့တန်တော့လင်းခေါ်တာရှင်းတော့လို့မထူတာရိတ်မိပြီရိတ်မိပြီရိတ်မိတော့ပြောင်မြောင်မယ် ပြောင်ပြောင်ပဲဖွင့်ပြောလိုက်တော့မယ်ငါတိဘူးတော့မမနာနဲ့အသားကောက်နဲ့ခါကောက်နဲ့ဟိုတင်းကောက်နဲ့ဒီတင်းကောက်နဲ့သင်းတို့ဟာကာမဂုဏ်လက်တော်ဟာဝက်သားတယ်အရာရာရှိသလားကြောက်မရဲ့ဟေးကြောက်အမအလူကြောက်နဂါကြီးခေါ်ဓမာရဲ့အပားတိုပီစကားအမျိုးမျိုးပြောလိမ့်မှာပဲ မှန်လားပါ လင်းနေပြီတာမယားနေတရားလင်းခေါ်တာရှင်းတော်လို့မထူးမိတာအပြစ်တော်မတင်ပါနဲ့ကြောက်နဂါကြီးရဲ့သားရဲ့သမီးရဲ့စီးပွားရေးလောဘတက်ကရဖုံးဝမ်းပြီးတော့ကျမမထူးမိပါတဲ့ခမညာလောဘတက်ကရဖုံးဝမ်းလို့ကျမမထူးမိပါတဲ့ခမညာတန်တော့တန်တော့တော်တော့ခေါ်တာကကြောက်နဂါ ခေါ်တာကကြောက်အမလောဘတက်ကရဖုံးလွှမ်းလို့မထူးမိပါတယ်ဆိုတော့ပေးရင်ငရဲရောက်တော့မယ်ကြောက်အမရေကြောက်အမရဲ့အပါတူအပါတူစကားအမျိုးမျိုးပြောပြမယ်သိသိချာချာသောတာဆင်သာလောဘကြီးလို့ရတဲ့ပွေပြီးအသက်သေးတာပမာတန်လို့စံပြုလို့ပြမယ်သိသိချာချာနားထောင်စံကြောက်အမရေရှေးအထက်ကျော်ကာကြီးကအုံကြီးတဲ့နဲ့အုံကြီးဝဲအုံကြီးဝဲတဲ့သူကအုံကြီးတလုံးဘလောက်ရောက်မှာတုံးတမှုရောက်မှာတဲ့တမှုရောက်မှာတဲ့ 6ပြားမလုပ်ဘူးလား။ကင်ဈေးဥနာကိုယူတာပေါ့ယူတာပေါ့။အားလဲနာရဲ့ခမညာတပဲမရဘူးလား။မောင်ရဲ့စစ်ပြီးရင်ဝဲရတယ်ဟမ်6ပြားဆိုလို့တပဲစစ်တယ်။ကိုက်ကိုက်ကိုက်ကိုက်ကိုက်မျက်စိမျက်နှာမှတ်တာဖောက်တယ်လည်းဖြစ်ကြော အကြီးအငယ်အလဲအလိုက်ရွေးမနေနဲ့မိတ်ဖြစ်ရွှေဖြစ်ကိုင်းယူတော့ယူတော့ယူတော့ တပည့်ဆိုတော့ကိုပါလဲပိုက်ဆံနဲ့မကိုက်ဝယ်ဟာတလုံးနဲ့ရောင်းရကြတော့လက်လီစိတ်ရတယ်အားလဲနာရဲ့စိတ်ဆိုးရင်လည်းခံရပါတော့မယ်နှစ်ပြားမရဘူးလားခင်ဗျာကိုင်တန်တော့တော်တော့ဈေးပဲဒေါသဖြစ်တော့ဘေးတွေ့လိုက်ရရင်ခလေးတငယ်မှတ်တယ်ထင်သလားဟင်မောင်ဟာယောက်ျားတာဆိုတော့မိမလုံနေဖို့ကောင်းတယ်မှန်တဲ့အတိုင်းပါပဲခင်ဗျာမင်းကမငော့နဲ့ငော့တာဟုတ်ပါဘူးအလိုက်ပင်ပါ တော်တော်ကြက်တဲ့သူပါလားရောင်းနေလို့ပါခင်ဗျာ။ကဲတော်တော့တော်တော့တော်တော့ဟောမောင်ဒီလောက်တောင်လောဘကြီးတာရော့ဓမတူဟောအုံးမင်ပေါ်မယ်အလကားသာတက်ခုတ်ပြီးယူတော့မောင်ရေစိတ်ဆိုးလို့ပေးတာလားခင်ဗျသဒ္ဓါလို့ပေးတာလားစိတ်ဆိုးလို့ပေးပေးသဒ္ဓါလို့ပေးပေးမောင်ရင်အလကားရတာသာလိုရင်မို့လားနေရကြလိုက်တာလိုချင်လို့လည်းမရမလိုချင်လို့လည်းမနေရသိချင်လို့လည်းမသိရမသိချင်လို့လည်းမနေရ ပိုက်ဆံမကုန်မဲနဲ့အလကားရတာကားကျွေးမှုမရကျွေးမှုကတောင်းပြောင်လောက်အောင်ကြိုက်ပြီးဓမ္မတို့ခါထုတ်ပြီးပေါင်တန်းထိုးလို့မို့တယောက်ထဲကတက်သွားလိုက်တာတက်ဟေးတက်ဟေးတက်ဟေးတက်ဟေးလို့အုံမင်မော်တက်လာလိုက်တာအုံမင်ဇက်နာကြတော့အုံကြီးကလိုချင်တဲ့ဇောနဲ့အုံလက်ကြီးလက်နှစ်ဖက်နဲ့ဖန်ဆွဲအုံလက်ကြီးလက်နှစ်ဖက်နဲ့ဖန်ဆွဲပြီးတော့ခြေထောက်နဲ့ချောင်းကအုံမင်ကန်ထားတယ်ကြာတော့ဘာသာကျော်ခြေထောက်ကချော်ပြီးတော့အုံလက်ကြီးတန်လန်ဆွဲရကြီးဖြစ်နေတော့တာဗော ဖုံးလက်ကြီးတန်လိုင်းကြီးဆွဲဖြစ်နေတော့မှပြီးတော့မှအဖေကဲပါ အမေကဲပါ သားကဲပါ သမီးကဲပါအုံးမင်းလည်းတစ်ခါမှလည်းမတက်ဘူးပဲနဲ့အလကားရတာနဲ့တက်လိုက်ပါတယ်ဒီတက္ကရာအတက္ကရာကိုနဲ့ကြွာရကြီးရဲ့လို့တန်တသာသာနဲ့ဖန်ခါကငိုးနေတော့ဟိုးတကောတာလောက်กว่าတဲ့ဆင်ဦးကြီးကဆင်ဦးကြီးအလုတ်ကစိတ်ညစ်လို့ဆေးကြောက်ကုန်းမောကချွန်းကြီးထမ်းပြီးတော့ညင်းနေတော့ဆင်ကြောက်ကုန်းမောကချွန်းကြီးထမ်းပြီးတော့ ညှိညူနေလိုက်တာစင်ဦးစီအလုံများစိတ်ပြက်ပါပြီမလုံချင်ပါဘူးအိမ်ကထွက်လာရင်မယားကစတိလုတ်ပြီးကြွာလာခဲ့ရတယ်စင်ဆိုတာကိုသခင်ကိုတနေ့သုံးခါရမှုတယ်အလုံမရှိလို့လားလုံရတယ်မလုံချင်ပါဘူးလို့ညှိညူနေတော့အုံးလက်ကြီးတန်လန်းဆွဲနေတဲ့သူကအော်လိုက်တာငယ်သားများပါလို့တကယ်ကဲတော်မူကြပါခမညာလို့အုံးလက်ကြီးတန်လန်းဆွဲနေတဲ့သူကအော်လိုက်တာပြီးတော့ဆင်းဦးကြီးကကြာရော ကြားတော့လှမ်းပြီးတော့အဝေးကနေကြည့်တယ်အလူဟဲမြင်လိုက်တာအုံလက်ကြီးတလန်းဆွဲလို့ငါမကဲပေးပွဲရရှိတော့တယ်သို့တော့ဒီနေရာကအကွက်ဆိုင်ပြီးလှမ်းနေပြီးမေးလေဦးမှာပဲဆိုပြီးတော့ဟေးအုံလက်ကြီးတလန်းဆွဲနေတဲ့သူဘာတုံးခမရဘာတုံးခမရမောက်ငိုကဲမယ်ငွေဘယ်လောက်ပေးမတော့အတဗျာတရားယခုပေးပါမယ်နှင်းမနေပါနဲ့တော့ဆင်ဦးစီမင်းရဲ့ခမ်းမြမြကလေးလာခဲ့ပါတော့လို့ပြောလိုက်တော့ဆင်ဦးစီက ငွေတရားလိုချင်တဲ့ဇောနဲ့ဆင်နဲ့ထင်းကချွန်းနဲ့နှဲ့လိုက်တာဆင်ကြီးကနာတော့လေးပဲခွာချုံချပြီးပြေးတာပဲြောင်မြောင်ပြောင်မြောင်ပြောင်မြောင်နဲ့ပြေးလိုက်တာအုံမင်းအောက်လည်းရောက်ကြရောဆင်းနှထင်းချွတ်နဲ့ချိတ်တဲ့ဆွဲဆင်းကြီးကနာတော့လေးဘက်ခွာဆုံးပြက်ခနဲ့ရရက်တော့ဆင်ကြောကုန်းမော်ကထိုင်ရတော့မမီပဲကိုမတ်တိုက်ရပြီးတော့အုံလက်ကြီးတန်းလန်းဆွဲနေတဲ့သူခြေတော်နှချောင်းပြက်ခနဲ့ဆိုလဲကင်မိရောခြေတော်နှချောင်းလဲကင်မိရော အောက်ကရှင်ကြီးကလန့်ပြီးထွက်သွားလိုက်တာဟာပါသားကျော်နှစ်ယောက်တွဲလောက်ကြီးဖြစ်နေတော့တာပေါ့နှစ်ယောက်တွဲလောက်ကြီးဖြစ်တော့မှအမေလေးကိုကျိုးနေကြပြီဆင်းဦးကြီးရဲ့လည်းပဲစိတ်ပြက်လို့ငွေတရားရမလားလို့ကယ်လိုက်ပါတယ်အပေါ်ကလူကများမညာလို့လှုပ်ချရင်ငါအရင်ဆုံးပြေးရတော့မယ်အမလေးပဲနဲ့ကြားမမလို့အဲတန်နိုင်အပေါ်ကလူသနာအောင်ပြောလေမှနေရာကြတော့မှာပဲအပေါ်ကလူကြီးဘာတော့တဲတင်းမာလာမောင်က တင်းမင်းရှိလို့တင်းတယ်ကောက်စကားမများနဲ့ငါလှုပ်ချလိုက်မလားမလို့မလို့မလို့အမလီမလုပ်ပါနဲ့မောင်ဟဲ့ညီလိုကိုလိုအောက်မေပါဘယ်ရွှေမျိုးမှမစနဲ့မတော်ဘူးယော်ခက်နေပြီအဲတနိုင်ဘူးလူတို့ဤကြိုက်တတ်တဲ့အစာလေးနဲ့တို့လေမှပဲလို့ဆိုပြီးတော့ ကိုင်ကိုင်ကိုင်အပေါ်ကလူကြီးကျုပ်မဲ့ဆင်းဦးစီးအလုပ်လုပ်လို့ရထားတဲ့ငွေ150ရှိပါတယ်အဲ့ဒီငွေ150မောင်ကိုပေးပါမယ်အုံးလက်ကြီးသာမြန်မြန်ဆွဲထားလိုက်ပါမောင်ရေကဲမဲ့သူပေါ်ပါလိမ့်မယ်မောင်ရေလို့ပြောလိုက်တော့ပြောလိုက်တော့အပေါ်ကလူကဒီလောက်တောင်ပေးမယ်ဇဲဇဲစားစိတ်ကူးတယ်ဘလို့စိတ်ကူးတော့ဆင်းဦးကြီးကပေးတဲ့ငွေ150ရဲတဲ့ငါရှိတဲ့ငွေ100ရဲတဲ့ရော့ပြီးအထုပ်ကြီးထုတ်လိုက်ရင် ဟောလောက်ကြီးရှိရဲ့လို့ရောင်းထွာလိုက်တာဝုံးဆိုနှစ်ယောက်စလုံးပေးပါရောခင်ဗျာနှစ်ယောက်စလုံးလောဘကြီးတာနဲ့ကြလို့ပေးရောဒါကြောင့်မို့လို့လောဘရဲ့ဒေါသရဲ့မောဟရဲ့လောဘဒေါသမောဟမာမနာတရား ဖုံးလာမလားဆိုမှဖြင့်အပားကြီးအတီအပယ်ငရဲမုတ်ချပင်မလွဲတကယ်ခံရပါတယ်ဖရာဟောဝါစကံစကားပေးပြီးခြားခြားနားလဲကြမှာအကုသိုလ်တရားပွားများရင် အပားကြီးတီအပယ်ငရဲကြတာပါတယ်ကုသိုလ်တရားကပွားများပြီးဒါနတိလာဘာဝနာ ပစာယရဏကုသိုလ်တရားလိုက်စားမှသာလင်အသင်္ကတ္ထမြတ်သောနိဗ္ဗာန်ရွှေပြည်မြတ်တို့ရောက်တော်မယ်သင်္ခါယဓမ္မ အိဇသူတွေဝါပရသူတွေဝါယနေ့လားနှစ်ဖန်လားပင်းမဲ့ရဲ့ကလေးကထမင်းစားပြီးစောက်နေရလို့ဒါကြောင့်တရားတော်ဒေသနာအသေးအချက်ကလိုက်စားမိုက်မားတာပယ်ရှားကုသိုလ်တရားပွားများပြီးတော့ကိုပညာကလေးနဲ့တင်းကြည့်ကြစမ်းပညာပရမထိုနှစ်ရတွင်ပညာပြောက်လို့အခြေရှားကေပါဆိုတာကလည်းဆောင်းလောမဆိုတာကအမွေ ဒေါပနာပေးပြီးတော့ဓမ္မအရှားရမှာဖြင့်နခါဆိုတာကခြေပြီးလက်ပြီးပြည့်စည်ရဖို့ကဒါနာသွားအရဟံဘဂဝါဖရာဟောထားတာအရေးအသာအကျော်အယုအချေးအလကားအပြောဆိုပြီးတော့တမျိုးထင်ကြတာကယိုးတွင်ရဲ့ချင်းကြီးရဲ့မတတိကြဖို့အညွတ်နှလုံးအသီးအမွေ ခရီးဝေးနဲ့ဇပူချင်းဦးသိန်းဦးမဘယ်သူလှတယ်လို့မာနာမထားကြနဲ့ကာလကနက်ဖြင်လားတပတ်တွင်လားတစ်ချက်ဝင်ဖြားရင်ဖြုတ်ခနဲသေးတယ်အဲ့ဒီနေရာအယူမှားရင်ဖုတ်တရဲတစ်စီကဖြစ်ပြီးတော့အပယ်ကြမှာကြောက်ရတယ်အပယ်ကြမှာကြောက်တာနဲ့တကယ်အလှကညာသကောက်တွေတမျိုးညူ၏ဒီမာတုကာမတွေက အတိပါလာတော့လဲအော်သူတို့တွေဟာအယောဇဝိပဿနာပါလားလို့သမရအခြေနဲ့ဗျာဓမ္မသာလင်းဘဝအတိမြတ်လိုက်မယ်ဘဝအတိမြတ်ဖို့ဇောမနပီဝင်ပြီးတော့လောကီတွင်အဆောင်အပြားလည်းမတွေးပါစေနဲ့တော်မီရှင်ယဟန်သာ ဓလေဒိုလိုကမထံတရားနဲ့ငွေလျော်တော်မူမိအကြောင်းကျွန်တော်ကွက်စိတ်ဆရာဆရာစီကလာသမျှပရိသတ်တို့ဓမ္မခန္ဓာမောင်းခလိုက်ပါသည်